ဒီနေ့ဆွမ်းအလှရှင်များအာယုဇွန်ရောနေဇွန်ရောညနေဖြော်ရော မောင်ကြော်ကြော်သက်မအတင်ဖြူဖြူမောင်တို့မိသားစုတို့ကအနီးပြီးတော့ဒီနေ့ဒီနေ့တာအတွက်အားလုံးတို့လှူဒန်းကြတယ်ဒီနေ့နန်းနေပိုင်းတရားကအများနားလည်ထားတဲ့တရားပဲလူရင်းလေးနဲ့နည်းနည်းဟောပြပေးမယ်ကုသိုလ်ရင်းနဲ့စတဲ့တရားပေါ့ ပုံညာဝဒုက္ခံဇနိတိအပုံညာဒုက္ခံဇနိတိပုံညာဝကုသိုလ်တရားတွေသာလင်ဒုက္ခံချမ်းသာကိုဇနိတိဖြစ်စေနိုင်၏အပုံညာအကုသိုလ်တရားကဒုက္ခံဆင်းရဲကိုဇနိတိဖြစ်စေနိုင်၏ဒုက္ခခေါ်တဲ့အကျိုးကိုဖြစ်စေတဲ့တရားကကုသိုလ်ဒုက္ခခေါ်တဲ့ဆင်းရဲတဲ့တရားကိုဖြစ်စေတာကအကုသိုလ်မျိုးခြားနိုင်ရရှိတယ် ဟောဒီမှာတော့ကုတုပေါ့ပုံညာဝဒုက္ခံစနိတိကောင်းတဲ့အလုတ်တိသာလင်ကောင်းကျိုးကို ဖြစ်စေတယ်လို့ကုတုပြုတဲ့ပုဂ္ဂိုလ်တွေသဘောပေါက်နားလည်ထားရတယ်ကောင်းသောအလုတ်တိသာလင် ကောင်းသောအကျိုးကိုဖြစ်စေသည်ကောင်းသောအလုတ်တိသာလင်ကောင်းသောအကျိုးကိုဖြစ်စေတယ်ဆိုရင်ပြောင်းပြန်အနေနဲ့မကောင်းတဲ့အလုပ်ကိုလုပ်ရင်မကောင်းကျိုးကိုဖြစ်စေတယ်ဆိုတာအလိုအလျောက်အိဗယ်ကသဘောပေါက်ပြီးသားဖြစ်သွားရတယ် ဒါကြောင့်မို့ကောင်းတဲ့အလုပ်မှန်သမျှကောင်းကျိုးကိုဖြစ်စေတယ်လို့သဘောပေါက်နားလည်ထားတယ်ကုသိုလ်ပြုတဲ့အခါမှာဥပမာအဖြစ်ပြောရမယ်ဆိုရှင်ခွက်စိတ်တဲ့ဆရာဝန်ကြီးတွေရှိတယ်အင်မတန်ကျွမ်းကျင်တဲ့ခွက်စိတ်တဲ့ဆရာဝန်ကြီးတွေအခွက်စိတ်တဲ့အခါမှာလူနာမှာဖြစ်နေတဲ့ အနာဖြစ်နေတဲ့နေရာနဲ့ခွက်စိတ်တဲ့ဓာသွားဟာပုံမှန်တိုင်းကြမှာနေရာမှန်မှာဓာသွားတိတိကျကျမှန်မှအကျိုးရှိတယ်ခွက်ရမယ့်နေရာမှာဒီနေရာမှာခွက်ရမယ့်နေရာပဲဆိုတော့တိတိကျကျသိပြီးတော့အဲ့ဒီနေရာနဲ့ဓာသွားလေးနဲ့ခွက်လိုက်မှာ တိတိကျကျသိသွားရတယ်နေရာမှန်မှာဖြစ်သွားတယ်ဒီလိုမျိုးကနဲ့အနာကတနေရာ ခွဲတာကတနေရာဆိုရင်ခွဲခံရတဲ့လူမမာမှာလဲဒုက္ခတွေမြင်ရတယ်ခွဲတဲ့ဆရာဝန်မှာလည်းပဲပညာစွမ်းအားနဲ့တယ်ဆိုတာထင်ရှားသွားတယ်အဲ့ဒီဥပမာနီးလူပဲကုသိုလ်ပြုတဲ့ဒကာဒကမမြတ်ဟာ ကိုယ်ရည်မှန်းချက်ဒီကုသိုလ်အကျုပ်ပေးတဲ့နေရာကိုတိတိကျကျနားလည်ထားရတယ်။တိတိတိကျကျသိထားရတယ်။ဒါနာကုသိုလ်ဒါနာဆိုတာကုသိုလ်ပဲ။ကုသိုလ်ဆိုတာကောင်းကျိုးကို ပေးတယ်လို့တိတိကျကျသိထားရတယ်။ကုသိုလ်ဆိုတာကောင်းကျိုးကို ပေးသလားမပေးဘူးလားလို့ဒီလိုသံသရာဖြစ်ပြီးတော့မလုပ်ရဘူး။သီလဆောင်တည်တဲ့ခံမှလည်းပဲဒီသီလဆိုတာကောင်းကျိုးကိုပေးတယ်လို့ တိတိကျကျသိရတယ်သီလကျုပ်ကဘယ်လောက်ထိရမှာလဲသီလပေါ်မှာသံသေးရဖြည့်ပြီးတော့သီလကိုမဆုံးသေးရသူကဒုဝတတိပဋ္ဌံဘဝနာတရားရှုမှတ်ပွားများတဲ့ခါမှလည်းပဲဒီတတိပဋ္ဌံဘဝနာတရားဟာနိဗ္ဗာန်ကိုဓာတ်ရိုက်အကျုပ်ပေးတယ်လို့သိရတယ်မသိဘဲနဲ့ဒီဒီဒီတရားကိုအထုံယူနေပဲနိဗ္ဗာန်ဘယ်လိုရပါလိမ့်မလဲလို့ဒီသံတရားကြီးတွေနဲ့ပြုတယ်ဆိုရင်တိတိကျကျမသိတဲ့ပုဂ္ဂိုလ်ပဲ ဒါကြောင့်ဒါနကုသိုလ်ဆိုတာကောင်းကျိုးကိုပေးတယ်သီလကုသိုလ်ဆိုတာကောင်းကျိုးကိုပေးတယ်တတိပဋ္ဌာန်ဘာဝနာကုသိုလ်ဆိုတာကောင်းကျိုးကိုပေးတယ်ကောင်းကျိုးဆိုတာလောကီအကျိုးနေနဲ့ဆိုရင်တော့ဖြစ်လူဘဝနတ်ဘဝခေါ်တဲ့လောကချမ်းသာလောကုတ္တရာအနေနဲ့ဆိုရင်တော့ဖြစ်မတရားဖုတရားနိဗ္ဗာန်တရားအိုနာတိဒုက္ခပေးကညိတ်တဲ့နိဗ္ဗာန်တရားဒီလိုလောကီလောကုတ္တအကျိုးနှစ်မျိုးကိုဒီကုသိုလ်ကပေးတယ်လို့ တိတိကျကျသိပြီးတော့ပြုတတ်ရင်အကျိုးများတယ်ခုနပြောလာခဲ့တဲ့ခွက်စိတဲ့ဆရာဝန်ကခွက်တဲ့နေရာကတခြားအနာကတခြားဆိုရင် သမားကိုမမြောက်ဘူးလူမမာမာလည်းဒုက္ခဖြစ်တယ်တိတိကျကျခွက်လိုက်ရင်သမားဂုံလည်းမြောက်တယ်လူမမာမာလည်းချမ်းသာတယ်ဒါကြောင့်ကုသပြုတဲ့ပြုတဲ့ဆိုတာဟာလူကြီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ် ယဟန်ပဲဖြစ်ဖြစ်မိသူမဆိုးကုသိုလ်အကျိုးကိုသဘောပေါက်နားလည်ပြီးတော့ပြုတတ်ရင်အကျိုးများဤဒါကြောင့်ကုသိုလ်ပြုတဲ့အခါမှာစေရစွမ်းအင်၅မျိုးရှိတယ်တဒါဝိရိယတတိသမာဓိပညာဆိုတာတဒါဆိုတာဟာမိမိပြုတဲ့ကုသိုလ်ပေါ်မှာ ဘယ်လိုအကျိုးတွေရနိုင်တယ်လို့စိတ်ချလက်ချယုံကြည်ပြီးကုသိုလ်ပြုသူတန်တမာဖြစ်တဲ့သဘောတရားကိုသတ္တာတရားလို့ခေါ်တယ်စိတ်ချလက်ချသူပြုတယ်ဒီလိုကုသိုလ်ပြင်ဒီလိုအကျိုးမုခ္ခယကံရတယ်လို့ဒါစိတ်ချလက်ချယုံကြည်ပြီးတော့သူပြုတာသတ္တာတရားလို့ခေါ်တယ်ဝိရိယဝိရိယဆိုတာဟာကုသိုလ်ကိုတခါတည်းနဲ့မပြီးပဲနဲ့ အဆင်ပြေပြေသလိုအခွင့်အရေးရရသလိုအကြောင်းညီညွတ်ညီညွတ်သလိုဖတ်တလေလေဒီလိုကုသမျိုးကိုငါပြုမယ်လို့စိတ်မှာရည်ရွယ်ခြင်းနဲ့ကုသပြီးရင်ကောင်းကြီးကိုဖြစ်စေတယ်ဆိုပြီးတော့သဘောပေါက်နားလည်ပြီးတော့ကုသတရားပေါ်မှာကြိမ်ပေါင်းများစွာအကြိမ်ကြိမ်ထပ်ထပ်ပြုခြင်းပြုလို့တဲ့စိတ်ရှိခြင်းကိုဒါဝိရိယလို့ခေါ်တယ်အထုံမို့လို့လားဝိရိယလို့ခေါ်တယ်တတိ မိမိပြုပြီးတဲ့ကုသိုလ်တွေ အပေါ်မှာမိမိပြောက်ပြောက်မထားပဲနဲ့ဘယ်တော့ကတော့ဘလို့ကုသိုလ်တွေပြုခဲ့တယ်ဆွန်ကြွေးခဲ့တယ်သင်္ကန်းလှူခဲ့တယ်ကြောင်းလှူခဲ့တယ်ဖျားလှူခဲ့တယ်ဘယ်နေရာမှာဘလို့ကုသိုလ်တွေပါဝင်ပြီးတော့တို့လုပ်ခဲ့တယ်စတဲ့ကိုပူးပြီးတဲ့ကုသိုလ်တွေအပေါ်မှာအထက်တက်လက်လက်တတိယနေရအမြဲတမ်းတတိယရင် ကုသိုလ်တရားတွေပွားနေတာပါပဲအသေးအသေးထားပြုတယ်လို့ပွားနေတယ် ကိုလုံးနေတဲ့လုံးဆဲကုသပေါ်မှာလည်းပဲအမြဲတတိရှိနေကြတယ်အဲ့ဒါကိုတတိစွမ်းအင်လို့ခေါ်တယ်တမာတိဆိုတာကကုသပြုသူဟာမိမိရဲ့စိတ်ကိုမိမိရဲ့နှလုံးသွေးထဲမှာတည်ငြိမ်တဲ့အောင်ထားရတယ်တည်ငြိမ်တဲ့စိတ်နဲ့ပြုတဲ့ကုသိုလ်ကအကျိုးများတယ်တန်ဖိုးကြီးကျယ်တယ်လွင့်ပန်းနေတဲ့စိတ်နဲ့ ထိန်သိခက်တဲ့စိတ်နဲ့ပြုရတဲ့ကုသိုလ်မျိုးကြောင့်ကုသိုလ်ဖြစ်ညတ်တော့လည်းပဲအကျိုးနဲသွားတတ်တယ်အရနဲသွားတတ်တယ်ဒါကြောင့်ကိုယ်စိတ်လေးကိုတည်တည်ငြိမ်ငြိမ်ဆုံးမပြီးတော့တမာတိပြအောင်ထားပြီးတော့ကုသိုလ်ပြုရတယ်ပညာဆိုတာကတော့ဒီလိုကုသိုလ်မျိုးကိုပြုရင်ဒီလိုအကျိုးကိုရတယ်လို့ရှေ့ကသူတော်ကောင်းတွေလည်းပဲဒီလိုကုသိုလ်တွေပြုပြီးတော့ တန်တရားဝတ္တုခမှလွတ်မြောက်တော်မူတာပဲတို့လည်းပဲရှေ့သူတော်ကောင်းများနီးတူဒီလိုကုသိုလ်မျိုးတို့ပြုတည်တာပဲလို့မိမိရဲ့ကိုယ်ပိုင်ဉာဏ်နဲ့ဆင်ခင်တုံတရားနဲ့အသိဉာဏ်နဲ့ပြုတဲ့ကုသိုလ်မျိုးကိုပညာလို့ခေါ်တယ်အဲ့ဒီသဒ္ဒါဝိရိယတတိသမารိပညာခေါ်တဲ့တရား၅ပါးစွန့်အင်လို့ခေါ်တယ်စိတ်ရဲ့စွန့်အင်ပဲအဲ့ဒီထက်မှာ၅ပါးထက်မှာမပါပေမဲ့ လူရင်းတရားကသီလပဲတဲ့ဒါကြောင့်မို့သီလတစ်ခုထည့်လိုက်ရင်6ပါးဖြစ်သွားတယ်စိတ်ဆိုင်ရင်ထဲမှာဒါကြောင့်တထာတရားကအိုးနဲ့တူတယ်ထမင်းချက်တဲ့အခါမှာအသုတ်တူတယ်အိုးနဲ့တူတယ်သီလကဆန်နဲ့တူတယ်ဆန်ဤတရားဒီဘယ်မှာလဲအိုး ဆန္ဒရှိ၍အိုးမရှိရင်လည်းပဲထမင်းခဲလို့မရအိုးသာရှိ၍ဆံမရှိရင်လည်းထမင်းခဲလို့မရဒါကြောင့်တရားတရားစီအာလုံးသော ကုသိုလ်တို့ဤတရားဖြစ်သောကြောင့်တရားတရားစီအိုးနေတူတယ်ဒါနာကုသိုလ်ဖြစ်တာလဲတရားတရားရောက်ပဲသီလကုသိုလ်ဖြစ်တာလဲတရားတရားရောက်ပဲဘဝနာကုသိုလ်ဖြစ်တာလဲတရားတရားရောက်ပဲ အကုန်လုံးကုသိုလ်တွေဖြစ်တာဟာတရားတရားရောက်တရားတရားအဓိကတရားတရားရှိမှကုသိုလ်တွေဖြစ်နေတယ်တရားတရားမရှိရင်ကုသိုလ်တွေမဖြစ်ဘူးဒါကြောင့်အလုံးသော ကုသိုလ်တွေတရားဖြစ်သောကြောင့်တရားတရားသည်ဘာနဲ့တူတယ်လဲအိုးနဲ့တူသည်သီလကဆံနဲ့တူသည်တမာတိတမာတိကရေနဲ့တူသည်ဆံသာရှိ၍ရေမရှိရင်လည်းခမင်းမဖြစ်ဘူး ရေသာရှိ၍ဆံမရှိရင်လည်းထမင်းမဖြစ်ဘူး။ဒါကြောင့်တမာတိကရေနဲ့တူတယ်။ထမင်းခဲ့တဲ့အခါမှာရေကိုအလော့တော်ထရတယ်။ဆံကနဲ့ပြီးတော့ရေများများလို့မရဘူး။ဆံများပြီးရေနဲ့လို့လည်းမရဘူး။ထမင်းခဲ့တဲ့ပုဂ္ဂိုလ်ကဆံနဲ့ရေအလော့တော်ဖြစ်အောင်ချိန်ဆတားရတယ်။ဆံဆိုတဲ့နေရာမှာလည်းပဲဆံချောဆံကြံမြင့်မြင့်ရှိတယ်။ဘယ်ဆံက ဘလောက်မှကြက်နိုင်တယ်ဘယ်ဆန်ကကြမ်းတယ်ဘလောက်ချိန်မှကြက်နိုင်တယ်အချိန်ခေါင်းနဲ့နှက်လဲထားဒါကြောင့်ရေကိုဆန်အိုးတဲ့ထက်ခါကျတော့အချိန်ဆန်နှက်လဲရတယ်နဲလည်းမနဲစေရမြားလည်းမမြားစေရဆန်ကြမ်းနဲ့ချက်ရင်ဆန်ကြမ်းနဲ့လျော်တဲ့ရေကိုထက်ဆန်ချော့နဲ့ချက်ရင်ဆန်ချော့နဲ့လျော်တဲ့ရေကိုထက်ရတယ်ဒါကြောင့်မို့တမာတိတရားသည်ရေနဲ့တူသည်တမာတိမရှိရင်လည်းပဲကုသတရားကအရနဲ့တယ် ညာကထမင်းချက်သမားနဲ့တူတယ်ပညာသည်ထမင်းချက်သမားနဲ့တူသည်ထမင်းချက်သမားမရှိပြန်ရင်လည်းထမင်းကမဖြစ်နိုင်ဘူးထမင်းချက်သမားကလည်းကျွမ်းကျင်လိမ္မာမှမချက်တတ်ရင်ထမင်းဟာပြောလဲပြောသွားနိုင်တယ်တူလဲတူသွားနိုင်တယ်ဆလဲဆသွားနိုင်တယ်စလို့သလို့မရပဲအလားသာအချင်းကြီးလဲဖြစ်သွားနိုင်တယ်ဒါထမင်းချက်သမားကကျွမ်းကျင်လိမ္မာမှထမင်းကောင်းတစ်ခုဖြစ်နိုင်တယ်ဒါကြောင့်မို့ပညာသည် ထမိတ်ခက်သမားနဲ့တူသည်တဲ့တတိကရောင်မနဲ့တူတယ်ထမိတ်ခက်တဲ့ခါမှာထမိတ်ကို မှုရတာလှန်လှော့ပေးရတယ်အထက်အောက်လှန်လှော့ပေးရတယ်ထမိတ်ကိုဒီလိုဥပမာတည်ပြီးတော့မိထမထားပြီးတော့သူထားရင်ထမိတ်အကြာတော့တူသွားမယ်ဆက်သွားမယ်ချစ်သွားမယ်ဒါကြောင့်မို့မတူမချရအောင်မချရလဲအောင်ရောက်မလေးနဲ့မကြမကြဒီထမင်းကိုဆန်းကိုခဏခဏမကြမကြသူကလှော်ပေးရတယ်ဟုတ်ပဲဒီဘက်ပြန်ပေးရတယ် မှုပေးရတယ်ပြောင်းပေးရတယ်ဒါကြောင့်မို့တတိတရားဒီရောက်မှနဲ့တူသည်တဲ့ဝိရိယကတော့ပြန်မိနေတူသည်ဝိရိယကမိနေတူတယ်မိညာရင်လည်းထမင်းကတော်တော်နဲ့မကြက်နိုင်ဘူးမိမကောင်းရင်လည်းထမင်းကတော်တော်နဲ့မကြက်နိုင်ဘူးမိများလွန်အကြည့်ရင်လည်းပဲထမင်းတူးသွားတတ်တယ်ဒါကြောင့်မို့မိကိုနဲလည်းမနဲ့ရအောင် လွန်လဲမလွန်ရလဲအောင်အလော့တော့ချိန်ဆပြီးတော့မိကိုလည်းပဲထုတ်ပေးရတယ်ဒါကြောင့်တရားတရားကဘာနဲ့တူတယ်လဲအိုးနဲ့တူတယ်အိုးသာရှိ၍ဆံမရှိရင်ထမင်းချက်လို့ဖြစ်ပါမလားမဖြစ်ဘူးဒါကြောင့်သီလကဘာနဲ့တူတယ်ဆံနဲ့တူတယ်သီလမရှိရင်ကုသိုလ်တရားတွေဟာအာလို့အကျွတ်ရရနေသွားတတ်တယ် သီလပါတဲ့ကုသိုလ်မှအကျိုးပေးတယ်သီလမပါတဲ့ကုသိုလ်အကျိုးမပေးတာဘူးဘုန်းတော်ပိဿဒါနလည်းထောက်ကြီးတယ်နော်သီလပါတဲ့ကုသိုလ်မှဒါနမှအကျိုးပေးတယ်သီလမပါသောဒါနတွေအကျိုးမပေးဘူးဒါကြောင့်မို့ဒါနပြုရင်ကုသိုလ်ပြုရင်သီလပါရတယ်သိအရေးကြီးတယ်ဒါကြောင့်သီလကဆန်နဲ့တူတယ် ။တမာတိကရေနဲ့တူတယ်တွေ့လားပြီ။တမာတိကရေနဲ့တူတယ်။ရေကိုလည်းပဲချိန်ဆဖို့ရည်ကြီးတယ်။ပညာကထမိတ်ခေသမားနဲ့တူတယ်။တတိကယောက်မနဲ့တူတယ်။ဝိရိယကမိနဲ့တူတယ်။စဉ်းစားကြည့်ပေါ့ဒီတရား6မျိုးတဒါဝိရိယတတိတမာတိပညာခေါ်တဲ့စိတ်ဆွမ်းအင်5မျိုးထက်မှာသီလတစ်ခုထက်ထက်ဘယ်နှခုဘယ်နှခုရပါမလဲ6ပါးရပါမယ်။ကိုတရားနာနေရပုဂ္ဂိုလ်တွေဝါတွင်ကာလာကြီးဥပုန်နေတဲ့ဥပုန်နေတဲ့မပြတ် တရားဘဝနာမှရှုမှတ်သီလဆောင်တည်ပြီးတော့မိမိတို့လက်လက်မိရမိရကုသတိပြုတာဘာအရင်ခံလဲတရားတရားပဲမဟုတ်လားတရားတရားမရှိရင်ကုသတိဖြစ်နိုင်ရလားမဖြစ်နိုင်ဘူးသီလမရှိရင်လည်းပဲဒီကုသတိကဘာဖြစ်သွားမလဲရော့ရဲရဲဖြစ်သွားမယ်သီလကိုတိမ့်ပြီးကြံ့ကြံ့ဆုတ်တည်ရတယ်ဒါကြောင့်ဓနုပါပါတိသုတ်တံမှာမြတ်စွာဘုရားရှင်ကจิตတယဟန်တို့တဲ့ သီလမပါသောဒါနသည်အကျိုးမပေးနိုင်ဘူးတဲ့သီလပါတဲ့ဒါနမှအကျိုးပေးနိုင်တယ်လောကမှာကြီးပါတဲ့အပယ်လေးပါးရောက်နေတဲ့ပုဂ္ဂိုလ်တွေဟာဒါနကုသိုလ်ရှိညတော်လည်းပဲသီလကုသိုလ်မပါတဲ့အတွက်ကြောင့်မို့ချမ်းသာသောအကျိုးမပေးဘူးတဲ့သီလကုသိုလ်မရှိတဲ့အတွက်ကြောင့်မို့အပယ်လေးပုံရောက်သွားကြတာ ဒီတော့အပလေးဝင်ရဲသွားရဆိုတော့ဒါနအကျုပ်ကပြေလို့ရသေးရဲ့လားပြေလို့မရဘူးဒါကြောင့်မို့သီလပါတဲ့ကုသိုလ်မှကျုပ်ပြေလို့ရသည်ဉာဏ်ဥပမာပြောပြပြောလာပြီးပြီစိန်ကိုလေဝယတနာပြုလို့လုပ်တဲ့ပုဂ္ဂိုလ်တူဟာစိန်ကြီးသက်သက်လေဝယတနာလုပ်လို့ဖြစ်ရလားဖြစ်ဘူးစိန်တုံးကြီးသက်သက်နဲ့ငကားလုပ်လို့ရရလားအဲလက်စောလုပ်လို့ရရလားလက်ကောင်လုပ်လို့ရရလားဆက်ကျွတ်လုပ်လို့ရရလား ဒီစိန်တုံကြီးကိုကော်နဲ့ကားထောက်လို့ရရလားရေစရာပြန်လာမှာမဟုတ်ဘူးလားကော်တုံးနဲ့ကားထောက်ရရလားဒီရောစိန်ကိုအလှဆင်ရင်ဘာလဲကောရတယ်လဲရွှေနဲ့ကောရတယ်ရွှေမပါဘဲနဲ့စိန်ကိုအစင်တစားလုပ်လို့ရရလားနားလေသိရည်ကြီးတယ်ဘုရားပိသနားလို့သိရည်ကြီးတယ်ရွှေပါမစိန်ကိုအစင်တစားလုပ်လို့ရတယ်ဒါရမို့သီလမပါဘဲနဲ့ဒါနတိအကျိုးမပေးဘူး ဒါနအကျုပ်ကြီးတဲ့အကျုပ်ကြီးတဲ့ဆုံရတော်လဲပဲစိန်တုံးနဲ့တူတဲ့ဒါနသည်အကျုပ်ကြီးတဲ့ဆုံရတော်လဲပဲရွှေနဲ့တူတဲ့သီလမပါရင်သူအကျုပ်ပြလို့ရရလားအဲလောယတနာလုပ်လို့ရရလားဒါကြောင့်သီလကဘာနဲ့တူမလဲရွှေနဲ့တူတယ်ဒါနကဘာနဲ့တူမလဲစိန်နဲ့တူတယ်ရွှေကြီးသက်သက်တော့လောယတနာလုပ်လို့မရဘူးလားဟဲ့ရတယ်မရဘူးလား ရတယ်ဒါကြောင့်မို့သီလကုသိုလ်သည်လူချမ်းသာကိုလည်းပေးနိုင်တယ်နတ်ချမ်းသာကိုလည်းပေးနိုင်တယ်နိဗ္ဗာန်ချမ်းသာကိုလည်းပေးနိုင်တယ်သီလကုသိုလ်ကဒါနကုသိုလ်တဲ့အစားပေါက်များစွာအကျူးကြီးတယ်ဘုန်းတော်ပြသဒါမှန်ထားဖို့ကြီးကြီးတယ်သီလကုသိုလ်သည်ဒါနကုသိုလ်ထက်စားပေါင်းများစွာကျူးကြီးတယ်ရွှေယတနာသည် ရွှေတစ်ခုတည်းနဲ့အစင်တစားအမျိုးမျိုးလုပ်လို့ရတယ် စိတ်ယတနာသည်အစင်းသက်သင်္ကစားလုံးလို့မရဘူးရွှေ့မပိုင်လုံးလို့မရဘူးအဲဒါနာဟာစိတ်နဲ့တူတယ်သီလသည်ရွှေနဲ့တူတယ်မှတ်မိရလားမှတ်မိဖို့သိရကြည့်တယ်နော်ဒီလိုဆိုတော့ဒါနနဲ့သီလဘသူကအကျိုးပုံများနေတယ်လေသီလများတယ်ရွှေနဲ့တူတယ်မဟုတ်လားနားလည်တယ်မဟုတ်လားဥပမာနားလည်တယ်မဟုတ်လားရွှေတစ်ခုတည်းနဲ့ နဂါလည်းလှုပ်လို့ရတယ်လက်ကောင်းလည်းလှုပ်လို့ရတယ်လက်စုံလည်းလှုပ်ခြေချင်းလည်းလှုပ်ဘာမဆိုဆွဲကြိုးလည်းလှုပ်အခုလှုပ်လို့လှုပ်လို့ရဖြစ်တယ်မဟုတ်လားဖြစ်တယ်မဟုတ်လားကိုယ်အလူရှိတဲ့လောယတနာကိုစိတ်တစ်ခုရွှေတစ်ခုတက်ခုနဲ့လှုပ်လို့ဖြစ်တယ်မဟုတ်လားဒါလိုပဲတန်တရားကြီးကိုသီလနဲ့သွားလို့ရတယ်ဘာနဲ့သွားလို့ရတယ်လဲဒီလိုဆိုတော့ဒါနာပြုဖို့မလိုဘူးလားဖျားတို့ဒါနာလည်းပြုဖို့လိုပါတယ်ဒါနာလည်းပဲဘာဖြစ်လဲပြုဖို့ပါဖို့လိုအပ်တယ် သူ့နေရာနဲ့သူအချွတ်ပြသွားရတယ်အချွတ်ပြသွားရတယ်ဟင်းတအုပ်ချဲတဲ့အခါမှာဆာများရင်ဘာဖြစ်သွားမလဲငပိများရင်အချုံမိုးတွေများရင်အသီးအသီးရွက်တွေသိပ်များသွားရင်ဟင်းကောင်းပါမလားသူကနဲ့သူအလော့တော်လေးငရုတ်တီးရလဲငရုတ်တီးအလိုက်ဆီရလဲဆီလိုက်ကြက်သွန်လဲကြက်သွန်အလိုက်သူကနဲ့သူအချွတ်ပြမှဆင်ပြေတယ်မဟုတ်လားချို့မကြရင်ဒီဟင်းကဟင်းကောင်းလို့ဖြစ်ပါမလားမဖြစ်နိုင်ဘူးဒါကြောင့်မို့ တန်တရားဝတ္ထုခမလွတ်မြောက်ကြောင်းတရားတွေမှာဒါနသီလဘာဝနာကုသိုလ်သုံးမျိုးရှိကြတော့လည်းပဲဘာဝနာတတိပဋ္ဌာန်ဘာဝနာကုသိုလ်ကနိဗ္ဗာန်နဲ့အနိကဆုံးတရားနိဗ္ဗာန်နဲ့အလယ်လန့်နိဒာကသီလဝိရာကဒါနာဒါနသီလဘာဝနာတရားသုံးပါးသည်နိဗ္ဗာန်သို့ရောက်ကြောင်းအစစ်ဖြစ်ရတော့လည်းပဲဒါနသည်နိဗ္ဗာန်နဲ့ဝေသော အကြောင်းဖြစ်သည် သီလသည်အလေအလတ်ကြောင့်ကြည်သည်သတိပဋ္ဌာန်ဘဝနာသည်နိဗ္ဗာန်နဲ့ကပ်နေသည်ရင်ရက်ကပ်နေသောတရားသတိပဋ္ဌာန်တရားပဲသတိပဋ္ဌာန်ချွမိုင်းနဲ့ပြုတ်ဆုံးနိဗ္ဗာန်ကိုကူသွားတာပါပဲခုနပြောတာဒါကြောင့်ခုပြောလာတဲ့တရားတွေကိုသဘောပေါက်နားလည်ပြီးတော့ပုံညာဝါဒုက္ခဇနိတိပုံညာကုသိုလ်သည်ဒုက္ခချမ်းသာကိုလူနာနိဗ္ဗာန်ချမ်းသာတမျိုးကိုဇနိတိဖြစ်စေနိုင်၏ဟောချမ်းသာကိုဖြစ်စေသောတရားဆိုတာကုသိုလ်ပဲ ကုသိုလ်ရှိမှချမ်းသာမယ်လို့သဘောပေါက်နားလည်ရတယ်ကုသိုလ်ပြုတဲ့အခါမှလည်းပဲဖရာရဲ့အရေးမှာခိုးပြီးတော့ကုသိုလ်ပြုရတယ်တရားရဲ့အရေးမှာခိုးပြီးတော့ကုသိုလ်ပြုရတယ်သံဃာရဲ့အရေးမှာခိုးပြီးတော့ကုသိုလ်ပြုရတယ်အရေးဆိုတာအရေးမှုလောက်ခိုးတဲ့ပုဂ္ဂိုလ်ကိုချမ်းသာစေတယ်မဟုတ်ဘူးလားသစ်ပင်ရဟိုနေဘူးတဲ့လားအခါကျအရေးကောင်းတဲ့သစ်ပင်အောင်မှာသွားခိုးလိုက်ရင်ဘယ်လိုနေသလဲချမ်းသာတယ်အရေးဆိုတာဟာခိုးသူကို ချမ်းသာစေသည်မိမိအရေးမှလာခိုတဲ့ပုဂ္ဂိုလ်တွေကိုအကုန်လုံးချမ်းသာစေသည်ဒါကြောင့်ဖခင်ကလည်းပဲသူအရေးမှလာခိုတဲ့ပုဂ္ဂိုလ်ကိုချမ်းသာစေတယ်တရားကလည်းပဲချမ်းသာစေတယ်သံဃာကလည်းပဲချမ်းသာစေတယ်ဒါကြောင့်မို့ကုသပြုတဲ့ဆိုတာဘယ်အရေးမှခိုရတယ်လဲဖခင်အရေးတရားအရေးသံဃာရေးမှခိုရတယ်ရေးမှခိုပြီးကုသပြုရင်မောက္ခရိကဘာဖြစ်မလဲချမ်းသာမယ်အိမ်မြမယ်အိမ်မြဆိုတာဒုက္ခအိမ်မယ်။ဥကျင်းနာကျင်းသိကျင်းတရားက ကင်းသွားမယ်အေးသွားမယ်နိဗ္ဗာန်ရမယ်ကုသိုလ်ပြုရင်ဘယ်အရေးမှခိုရမလဲနားလည်သွားရနော်ကဲဆိုဗုဒ္ဓရိပ်မှာဗုဒ္ဓရိပ်မှာခိုလုံပါခိုလုံပါမှန်စွာအေကျမ်းသည်ဗုဒ္ဓရိပ်မှာဗုဒ္ဓရိပ်မှာနာခိုပါမှန်စွာ အေကျမ်းသည် ဗုဒ္ဓရိပ်မှနာခိုးပါမှန်စွာအေကျန်သည်ဓမ္မရိပ်မှနာခိုးပါမှန်စွာအေကျန်သည်ဓမ္မရိပ်မှနာခိုးပါမှန်စွာအေကျန်သည်သံဃရိပ်မှနာခိုးပါ မှန်စွာအိပ်ချမ်းသည်သံဃရိပ်မှနာခိုပါမှန်စွာအိပ်ချမ်းသည်ကိုတရားနာနေတဲ့ပုဂ္ဂိုလ်တွေကဒီကြောင်ရဲ့အရေးမှခုနေရတာဘလို့လဲပူလားအေးသလားဘာဖြစ်လို့အေးပါလဲအေးအေးစေလောက်အောင် तू ကဆောက်ထားတယ်မဟုတ်လားအိတ်နဲ့လုပ်ပေးရတာမဟုတ်လားအပေါ်ကလည်းပဲကာပေးထားတယ်နေပေးရလည်းပဲ အားလုံးကပ်ပေးထားတယ်လေဝင်လေလေဝင်လေထွက်တဲ့အဆင့်ပြလုပ်ပေးထားတာမဟုတ်ဘူးလားနေရာတဲ့ပုဂ္ဂိုလ်ချမ်းသာဘူးလားအေးအဲ့လိုပဲဒါနသီလဘဝနာကုသိုလ်ဆိုတာဟာပြုသူကိုဆင်းရဲစေမလားချမ်းသာစေမလားချမ်းသာစေတယ်ချမ်းသာစေတဲ့တရားကိုလုပ်ရတယ်ကြည်တဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ငဲတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်အလုံးမချမ်းသာတယ်မလုံးရင်မချမ်းသာဘူးဒါကြောင့်ပုံညာဝဒုက္ခဇင်တိတိဘုရားကပုံညာကုသိုလ်ကောင်းမှုတွေဒုက္ခချမ်းသာကိုဇင်တိဖြစ်စေနိုင်၏သဘောပေါက်နားလည်ပြီးတော့ဒီနေ့အလှရှင် အမျိုးကောင်းသားအမျိုးကောင်းသမီးများနဲ့တကွာအလုံးသားပြည့်သက်ပုံသူတော်ကောင်းတို့ကလည်းပဲဖရာရိပ်တရားရိပ်သံဃာရိပ်မှာခို၍မိမိတို့အသက်ရှိသမျှကာလပတ်လုံးစွမ်းနိုင်သမျှဒါနသီလဘာဝနာကုသိုလ်ကောင်းမှုပြုကြပြီလင်။အိုနာတိဒုက္ခပိကကိတဲ့အငိမ့်တန်နိဗ္ဗာန်တရားတူတရားမြတ်ကိုလွယ်ကူတဲ့အသိဉာဏ်နဲ့အလုံးမျက်မှောင်ပြုနိုင်ကြပါစေကုန်တည်း။ 谢谢，吉祥。